ဒီနေ့အလှရှင်များဒီနေ့အာယုံစွန်းကိုဥလှဝေဒေါ်ဆန်းဆန်းထေးမိသားစုတို့ကလှူဒန်းတယ်နေဆုံးကိုကြတော့ဒေါ်ပုံနှင်းနဲ့မိသားစုကလှူဒန်းတယ်ညနေဖြော်ရည်ကိုမဝဝလွင်ကလှူဒန်းပါတယ်တဲဟောပြီးတော့ရည်စချောင်းပေါ့ 1366ခုနှစ်တော်သင်လင်းလိုက်ပြီးကျော်15ရက်တော်သင်လင်းလောက်ွယ်ဥပုံနေတရင်ကျော်ဖို့တရင်နှစ်ပါးပဲအကြံတော့တယ်တရင်ကျော်ခါနေသွားပြီကုသိုလ်ကောင်းမှုနဲ့ဆက်စပ်ပြီးတော့တာဝန်ကယူစရာတွေကုသိုလ်ကောင်းမှုပြုဖို့ တိုက်တွန်းတဲ့တရားတွေဒါပဲထထထထဟောပြီးနေပါလေအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေအတံဝေကယူစရာဒီနေ့ထက်ဒီနေ့တလားထက်တလားအရွယ်တွေရင့်ရောပြီးတော့အသက်ကြီးလာတဲ့ပုဂ္ဂိုလ်တွေများမှာဆိုရင်မနေ့ပိုင်းလေးနေကောင်းပြီမဲ့နေ့လယ်ပိုင်းညနေပိုင်းမှာနေကောင်းချင်မှကောင်းတယ် တနေ့မှပင်လင်အချိန်အမျိုးမျိုးပြောင်းလဲပြီးတော့ရာသီဥတုအပြောင်းလဲရောက်နေထိုင်မကောင်းတာတွေအစာအသောက်အပြောင်းလဲရောက်အရင်ကစားနေကြစားစရာပဲဖြစ်ရတော့လည်းပဲခန္ဓာကိုယ်တွင်းမှာရာသီဥတုပြောင်းလဲနေအစာအသောက်တွေလည်းပဲဖြစ်ချင်းယောဂဝေဒနာဖြစ်ပေါ်ပြီးတော့ဖြစ်ပေါ်လာတတ်တယ်အဲလိုမျိုးစဉ်းစားစရာသင်ခင်စရာ အများကြီးမြတ်စွာဘုရားဟောတဲ့တရားတွေပေါ့တရားတွေကိုထပ်ထပ်ဟောပေးနေပါတယ်ဇီရန်တိဝေရဇရထာသူစိတ်တာ အထောတရိရန်ပိဇရန်ဥပေတိဇီရန်တိဝေရဇရထာသူစိတ်တာ အထောတရိရန်ပိဇရန်ဥပေတိတတင်စာဓမ္မောနဇရဥပေတိသံတောဟာဝေတပိပဝေရယံတိ သူစိတ်သာအလွန်လှပတင့်တယ်ဆန့်ကျယ်ကုန်သောရာဇယထာမင်းစီယထာတို့သည်ဝေစင်းစေဇီရန်တိဆွေမြေယို၍အုံမင်းကြရလေကုန်၏အထဓမ္မတပါသရီရံပိခန္ဓာ၅ပါးယုံနာတရားတို့သည်လည်းဇရံတရွေ့၍ဆွေမြေယို၍အုံမင်းချင်းသို့ဥပေတိကရရ၏ တတိစာဓမ္မောသူတော်ကောင်းတို့ဤဒါနသီလဘာဝနာစသောတရားတော်မြတ်ဒီကဇရံဆွေမြေယိုယွင်းအုံမင်းခြင်းသို့နဥပိတိဘယ်တော့မှမရောက်တန်တော်သူတော်ကောင်းသည်သန့်ပြီးသူတော်ကောင်းတို့နှင့်ဟဝေစင်စေဘဝေတယတိတိုင်ပင်နှီနှော ပြောဆိုကြလေကုန်၏တရားလွယ်ပါတယ် ရှစ်ခေကအရှင်ဘုရင်တွေကခုခေတ်လိုမော်တော်ကားစက်အရင်တွေမထွန်းကားမီယထာလုံးကြီးတွေရှိတာယထာလုံးကြီးတွေဆိုတာရှင်ဘုရင်စိတဲ့ယထာလုံးတွေကိုကြောက်မြတ်ရတနာတွေနဲ့ရွှေတွေနဲ့မွန့်မှန်ပြီးတော့လှလှပပတင်းတင်းတဲတဲလောက်ထားတယ်ကြည်ရရှုရမြင်ရတဲ့ပုံကိုယ်တွေရှင်ဘုရင်စိတဲ့ယထာကြီးတွေမြင်ရခါကြတော့အဆတ်တကျရင်မော့ရှုသာပြီးတော့လှပါပြီတယ်ကောင်းပါပြီလို့ပြောရဆိုတာချီးမွမ်းကြတယ် မြင်ဆိုရင်လည်းပဲအမတန်မြန်တဲ့အမတန်ထက်မြက်တဲ့မြင်တွေအာဇာတိမြင်တွေမြင်တွေကပြီးတော့ယထာတိစီမှာမြင်နှစ်ကောင်သို့မဟုတ်မြင်လေးကောင်ကပြီးတော့အဲ့လိုရှင်ပြင်းမြတ်စိတ္တယထာကြီးတွေကိုမြင်ရတဲ့ခါကျတော့ယင်သရှုမပြီးတော့လှပါပြီတဲ့ကောင်းပါပြီတဲ့လို့ချီးမွမ်းပွဲဖြစ်တဲ့ကျောင်းမြတ်ယတနာတွေနဲ့စီချေထားတဲ့ယထာကြီးတွေဟာဘယ်လောက်ပဲလှလှဘယ်လောက်ပဲကောင်းကောင်းဘယ်လောက်ပဲတင့်တယ်တင့်တယ်ဘယ်လောက်ပဲကြီးရှုပွဲကောင်းကောင်းတဖြည်းဖြည်းတဖြည်းဖြည်း ဆွေမြေယိုယွင်းအုံမြင့်သွားတော့တယ်သင်္ခါရတရားတွေကိုသင်္ခါရတရားဆိုတာခိုင်မြဲတဲ့သဘောတရားမရှိဘူးထိုအတူပဲရှင်ဘီရင်များနေထိုင်တဲ့နန်းတော်တွေကြီးရလဲပဲကြောက်မြတ်တနာတွေရွှေတွေနဲ့ခါချဲ့သပြီးတော့အချွန်အတရီနဲ့မျိုးမျိုးလှလှပပတင်းတင်းတဲတဲလှထရောင်ညာတယ်လည်းပဲတဖြည်းဖြည်းတင်းပြေးတရွေ့ရွေ့တရွေ့ရွေ့အဲ့ဒီရှင်ဘီရင်နေတဲ့မင်းနန်းတော်တွေကလည်းပဲ စိတ်မြေယိုယွင်းအုံမင်းပြီးတော့လာတယ်ကျန်ကန်ကယထာကိုဥတည်ပြီးတော့ပြောညာဆိုလည်းပဲရှင်ဘီမြတ်နေထိုင်တဲ့နန္တော်တွေပါအကုန်လုံးပါပါတယ်လူလည်းဒီအတိုင်းပဲပေါ့ထို့အတူပဲတဲ့ဒီလှပတင်းတဲ့ယထာကြီးတွေအသုံးပြုတဲ့ရှင်ဘီကြီးတွေလှပတင်းတဲ့အိယတိုက်တန်နန်းတော်ကြီးတွေအသုံးပြုတဲ့ဘယင်တွေမိဖုရားတွေမိသားစုတွေ အဲ့ဒီခန္ဓာ၅ပါးပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီခန္ဓာ၅ပါးဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့အုံမင်းရစ်ရောဆွေ့မြေကုန်တယ်ကိုတရားနာနေရတဲ့တရားဓမ္မတွေခန္ဓာကိုယ်ကြည့်ကိုနေထိုင်တဲ့အိမ်ရာတိုက်တာကိုကြည့်မိမိတို့မှာရှိတဲ့စွမ်းအားနဲ့လှုပ်ထားတဲ့တိုက်တွေတိုက်ကြီးတွေတိုက်ခန့်ကြီးတွေခြံဝင်းနဲ့နေတဲ့တိုက်တိုက်ရှင်ပိုင်ရှင်တွေတိုက်ခန့်ပိုင်ရှင်တွေကိုစီးတဲ့မတကားကြီးတွေ တဖြည်းဖြည်းတဖြည်းဖြည်းနဲ့အိုမင်းရစ်ရော်လာတာပါပဲစက်တွေချော်ယွင်းလို့ယထာခန္ဓာယထာဒီမတော်ကာကခန္ဓာကိုယ်ကြီးတို့တဖြည်းဖြည်းယိုယွင်းလို့လှပတင့်တဲ့အောင်စီမံထားတဲ့ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲတဖြည်းဖြည်းအုံမင်းရစ်ရော်ပြီးတော့လာတယ်နောက်ဆုံးဘာဖြစ်သွားရလဲသေပွဲဝင်သွားရတာပါပဲတခုခုသောယောဂယောဂအကြောင်းခံပြီးတော့မလို့ပင်ဒီခန္ဓာ၅ပါးယုံနာတရားအသက်ရှိသက်မဲ့ယောထုတွေကို ဘလို့ပင်ပြုပြင်ညာတော်လဲပဲသင်္ခါရဝတ္ထုဖြစ်တဲ့အတွက်ကြောင့်မို့အကုန်လုံးကဘာဖြစ်သွားတယ်လဲပျက်စီးပြိုကွဲသွားတာပါပဲဒါပေမဲ့ဒီခန္ဓာကိုယ်ပိုင်ရှင်တို့မှရှိတဲ့ဒါနသီလဘာဝနာစတဲ့သူတော်ကောင်းတရားတို့ဒီကတော့ဘာဖြစ်တယ်လဲပစ္စည်းယူရင်းအုံမကြီးမရှိဘူးသူတော်ကောင်းတရားတွေမိမိတို့သဏ္ဍာန်မှာဖြစ်နေတဲ့ဒါနသီလအထထပြုတဲ့ဒါနကုသိုလ်တွေအထထ ခံယူဆွတိထားတဲ့သီလကုသိုလ်တွေထာတာပွားများအထုတဲ့တတိပတ္တံဘောနာကုသိုလ်တွေဒီကုသိုလ်ဒီသူတော်ကောင်းကုသိုလ်တွေကြတော့နိဗ္ဗာန်ကိုသွားတဲ့သူတော်ကောင်းတရားတွေကြတော့အုံမင်းတယ်ဆိုတာမရှိဘူးရစ်ရော်တယ်ဆိုတာမရှိဘူးဆွိတ်မိတယ်ဆိုတာမရှိဘူးသေတယ်ဆိုတာမရှိဘူးတဲ့ဘုန်းတော်ပြတ်ဒါကြောင့်ဩဒနာတသေတဆွိတ်မိယိုယွင်းအုံမင်းတတ်တဲ့ဒီခန္ဓာ၅ပါးယုံနာတရားနဲ့ယဉ်နှီးထားတဲ့ ကုသိုလ်တရားတွေကြတော့မအိုဘူးမနာဘူးမသေးဘူးဒါကြကုသိုလ်တရားကိုဘာနဲ့ရင်းနှီးရတယ်လဲဒီခန္ဓာ၅ပါးနဲ့ရင်းနှီးရတယ်အိုတတ်တဲ့သဘော နာတတ်တဲ့သဘောသိတတ်တဲ့သဘောရှိတဲ့ခန္ဓာကိုယ်နဲ့ဒီကုသိုလ်တရားကိုဘာလို့ရတယ်လဲအရင်နှိပ်ပြရတယ်ဒါနတ်လည်းထားရတယ်ဒါကြောင့်ငါတို့ကခန္ဓာကိုယ်ဟာတဖြည်းဖြည်းတဖြည်းအုံမြင်လာပြီးရေရောလာပြီး သေဖို့ပဲအနိကလာပြီးဒုတ်တန်တံမှာ မအိုမနာမသေးတဲ့နိဗ္ဗာန်တရားကိုကြည်စုပြုတဲ့သူတော်ကောင်းတရားကိုငါတနေ့ထက်တနေ့တလားထက်တလားတနေ့ထက်တနေ့ပုံမူကြိုးစားအထုမှာတော်မယ်ဆိုတာကိုယ့်ကိုယ်ဘာလို့ရတယ်လဲအသိရှိရတယ်တတိရှိရတယ်ဝိရိယရှိရတယ်ဉာဏ်ရှင်စေရတယ်တတိဝိရိယဉာဏ်တရားကိမ့်မရင်ကုသိုလ်ကောင်းမှုတရားတွေပေါ်မှာမေ့ရော့ပော့ဆပြီးနေတတ်တယ်ဘုံတို့ပြီးသားတနေ့တခါကိုယ်အိမ်ပေါ်မှာဖះရှိခိုးတော်မှမေ့ရော့ပြီးနေတတ်တယ် အိမ်ပေါ်မှာတော့ဖះကြောင်လေးတွေတတ်တတ်ရရတတ်တတ်ပဲပဲလှုပ်ထတာပါပဲဟောဖျက်ချီခုဖို့ကြတော့ပါဖြစ်တယ်လေမေ့ရော့ပော့စားပြီးနေတတ်တယ်ဒါကုသိုလ်ကမ္မတရားလို့ဖို့မြတ်စွာဘုရားတိုက်တော်တော်မူတဲ့တရားပဲသူစိတ်တာအလွန်လှပတင့်တယ်ဆန့်ကျင်ကုန်တော်ရာဇယထာမင်းစီယထာတို့သည်ဝေစင်စေဇီရန်ဒီတနေ့တရွေ့ဆွေမြေယိုယွင်အုံမင်းရလေကုန်၏အထောက်ထုမတပါသရိရန်ပိ ခန္ဓာ၅ပါးယုံနာတရားဒီလည်းပဲဇရံဆွေမြေရိုး၍အိုမိခြင်းသို့ဥပေတိကရလေတော့ဤတတိဇာဓမ္မော သူတော်ကောင်းတို့၏ဒါနသီလဘာဝနာစသော သူတော်ကောင်းတရားတို့သည်ကဇရံဆွေမြေရိုး၍အိုမိခြင်းသို့နာဥပေတိဘယ်တော့မှမရရပေတန်တော်သူတော်ကောင်းသည်တပ္ပိသူတော်ကောင်းတို့နှင့်ဟဝေစင်စေပဝေတယတိ ဆွေးနွေးတိုင်ပင်ကြအလေးကုန်ဤသူတော်ကောင်းတွေကသူတို့တိုင်ပင်ရတယ်တဲ့ဩတို့ခန္ဓာကိုယ်ကြီးရနော်တနေ့ထက်တနေ့ဩဝါတွင်တလုံးတို့တရားတွေနာကြဥပုသရင်တရားဆန့်ကျင်ကြတာဟိုဝါဆိုလာဝါကောင်လာနဲ့အခုအာအခုတော်တော်တလင်းလာကုန်ပြီနဲ့ဖာတရင်ကျော်လာတရင်ကျော်လာရောက်ပြီတနေ့တနေ့ဟာတို့ဉာဏ်နဲ့မတူဘူးဟောသူတော်ကောင်းတရားဆွေးနွေးကြရတယ်တဲ့တူသလားဟဲ့ငါအရင်လားနဲ့ဝါဆိုဝါကောင်လားနဲ့အခုတော်တလင်းလာတူရလားဟဲ့ဆိုရှင် ဩအဖွားကအရင်လားတဲ့ပို့ပြီးတော့ချောတဲ့ပူပြီးတော့လှလေကြောရှင်သဘောကျလို့ငယ်ရုပ်တွေမပြောက်သေးဘူးအသက်80 80သာဆိုရတယ်အဖွားကြီးကလေအဖိုးကလေငယ်ရုပ်တော့မပြောက်သေးဘူးအရင်လားကတဲ့အရင်နှစ်ကတည်းကပို့ပြီးတော့နုပြူလာတယ်ဒီလိုပြောက်ပြလို့ရှင်ဟောရလားလို့မှန်လေးထောင်ရသွားကြည့်တတ်တယ်ဒါဘာဖြစ်လို့သွားကြည့်ပါလဲဘုန်းကြီးကတတိမေရောလို့ကိုယ့်ကိုမြှောက်ပေးတဲ့ပုဂ္ဂိုလ်ကမြှောက်ပေးလိုက်တော့ကိုယ့်ကိုထင်ကြည့်ပြီးတော့ မှန်ထပြီးတော့သွားကြည့်တတ်တယ်သွားပြုပြင်တတ်တယ်ဘုန်းတော်ပြိဿတူပါမလားမနေ့ကနဲ့ဒီနေ့တူရတူရဲ့လားတူကိုကမသိလို့ဖြစ်တယ်နော်တူပါမလားတူဖြင့်ကြောင့်တခြားကိုမိရှုထားကြည့်နှစ်ပေသုံးပေလောက်ရှိတဲ့မာကြော့တဲ့ဖြင့်ကြောင့်တခြားမိရှုထားကြည့်တဖြည်းဖြည်းတဖြည်းဖြည်းဒီတနေ့အတွင်းမှာပဲတဖြည်းဖြည်းတဖြည်းဖြည်းလောင်လောင်ကျွမ်းပြီးတော့မသွားပဲဘူးလားတူတူတော့မသွားဘူးလား နှစ်ရက်သက်ဆိုရှင်ဒီမိသားကြီးထိတ်ချောင်းကြီးဘာဖြစ်သွားအောင်လဲပြကြသွားရမို့လားအဲ့ဒါလေးကိုနမူနာစံနမူနာယူကြည့်ကြည့်ကိုအိမ်ပေါ်မှာဖျားတင်ထားတဲ့ပန်းကြီးကြည့်တဖြည်းဖြည်းဘာဖြစ်သွားတယ်လဲညှို့ညှို့သွားတာနှစ်ရက်သုံးရက်လေးစိတ်ဘာဖြစ်သွားပြီပုတ်ဆွေးသွားပြီဒါကိုရှေ့ကသူတော်ကောင်းများဟာဗဟိတသန္တာမှာရှိတဲ့ဗဟိတဥပနိတယပစ္စည်းလို့ခေါ်တယ်ဗဟိတသန္တာမှာရှိတဲ့ပန်းပင်တွေသစ်ပင်တွေသစ်ရွက်တွေကို နမူနာထားပြီးတော့သာဝေကညာတွေကိုခန္ဓာကိုယ်ထဲထက်သွင်းသွားကြတယ်ဘုလိုပြသပကတုဝနိတယပစ္စည်းဆိုတာဗတ္တ24ပစ္စည်းမှာခန္ဓာကိုယ်အတွင်းမှာရှိတဲ့တရားကိုမဆိုတတ်နဲ့ခန္ဓာကိုယ်အပြင်မှာရှိတဲ့ပန်းပွေလေးတွေသေရွက်လေးတွေသစ်ပင်လေးတွေကညှို့ချောက်ပြီးတော့ဖြစ်လာတာကိုကိုယ်ခန္ဓာကိုယ်ထဲသွင်းလိုက်တယ်ဩမနေ့ကတို့ဖျားပါတင်ထားတာဒီနှစ်စီပန်းလေးတွေကလှလှပပတင်တဲ့ရှင်ကြည်ကြည်လင်လင်နဲ့ စွစွပြပြနဲ့ဟောဒီကနေ့ကြတော့ဖြင့်မနေ့ကနဲ့မတူဘူးနော်နေတံလေတံကြောက်ပန်းလေးညှို့သွားပြီဟောနောက်တနေ့ကြတော့ညှို့သွားပြီနောက်တနေ့ကြတော့ဆွေးမိပန်းပွင့်လေးတွေကျွေးပြီးတော့ဖြစ်သွားပြီသူ့လက်ရဲ့သူ့လေးရဲ့ငါးရဲ့ဆိုတော့ဘာဖြစ်သွားပြီလဲအကုန်လုံးတပွဲမှမကြံတော့ဘူးဆွေးမိကုန်ပြီအဲ့ဒီပန်းပွင့်လေးတွေကဘုရားရှင်ပေါ်မှာမိမိတို့လှူဒါန်းတဲ့ပန်းပွင့်လေးတွေကကိုယ့်ကိုဘာပြောနေတယ်လဲသင်္ခန္ဓာကိုယ်ကဒီလိုပဲတို့နမူနာယူလို့မပြောတော့လဲဘာဖြစ်လဲပြောတဲ့ကဲသို့ပဲ တရားတောင်ဝေကညာယူလို့မရပဲဘူးလားဒီကိစ္စယူလို့ရတယ်အဲ့တော့ယူပါလို့ဒါတရားတောင်ဝေကညာယူပါဒီတောင်ဝေကညာနေယူယူလာတဲ့အခါကျတော့မှတရားတွေဘာဖြစ်လာသလဲပုံမူလာတယ်ဘုန်းတော်ပြိဿဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်အလောင်းတော်မြတ်ကြီးဖြစ်စဉ်ကာလတုန်းကမဂ္ဂတေဝရှင်ဘုရင်ကြီးရှင်ဘုရင်ကြီးကသူ့မှာအမြဲတမ်း စပင်အလှပြုပြနေတဲ့စတ္တသေးကိုပြောထားတယ်စတ္တသေးငါရဲ့ဥကောင်းမှာစပင်အဖြူလေးတစ်ပင်တွေးရင်ငါ့ကိုပြောဥကောင်းမှာစပင်အဖြူလေးတစ်ပင်တွေးရင်စပင်ဖြူလေးတစ်ပင်တွေးရင်ငါ့ကိုပြောမဂ္ဂဒေဝဖះအလုံးတော်ကြီးဟာသက်တန်ကအမတန်ရှိလျားတယ်သက်တန်အမတန်ရှိလျားတယ်အမတန်ရှိလျားတဲ့ ခင်မှသူလူဖြစ်တာဘုရားလောင်းတော်မကားတော်မင်းကြီးကမင်းသားဘဝအိရှိလူငယ်ဘဝအိရှိမင်းသားဘဝရှင်ဘရင်ဘဝလူငယ်မင်းသားငယ်ဘဝနဲ့အသက်8400နေရတယ်ခလေးမင်းသားဘဝနဲ့8400အိရှိမင်းသားဘဝနဲ့နှစ်ပေါင်း8400ဘယင်ဘဝနဲ့8400နောက်ထပ်8400အသက်ကျွင်းရှိသေးတယ် တိတက်တန်အတော့ရှိတယ်မဟုတ်လားလူတွေတက်တန်သိမ့်တိုင်းဒီမှာလူဖြတ်ရတာမင်းသားလူငယ်ဘဝနဲ့7400အိရှိမင်းသားဘဝနဲ့7400ရှင်ဘုံရင်ဘဝနဲ့7400နောက်ထပ်အသက်ကျွင်းက7400 7400ဘယ်နဲ့လေလဲလေးလီရှင်ဘုရင်ဖြစ်လာတော့7400မင်းသားဘဝနဲ့7400အိရှိမင်းသားဘဝ7400ကျော်လွန်ပြီးတော့မင်းဖြစ်လာပြီသူမကတူကမင်းကြီးမင်းဖြစ်လာတော့ ဒီနေ့တော့သတ္တတွေကရှင်ဘင်းဥကောင်းမှာစပင်ဖြူတပင် တွေ့တော့သင်္မင်းကြီးရှင်ဘင်းရဲ့သင်္မင်းကြီးရဲ့ကောင်းမှာစပင်ဖြူတပင် တွေ့ပါတယ်ကပြတ်စမ်းဆိုတော့ရွှေမွေးညာလေးနဲ့နှုတ်ပြီးတော့ဘယင်လက်ထက်ကိုလက်လက်ဘွားပေါ်တင်လိုက်တယ်တင်တော့ဩငါအမတန်အုံမြင့်သွားပြီလားငါအသက်တန်းဟာမင်းသားဘဝနဲ့8400ငါနေခဲ့ပြီးပြီအရှင်မင်းသားဘဝနဲ့8400ခုရှင်ဘုရင်ဘဝနဲ့8400ငါမင်းစည်းစိမ်ခံစားနေအချိန်မှာပဲ သေမင်းရဲ့ဓမ္မ7ဖြူတွေငါကောင်းမှာအလံစိုက်ပြီသေမင်းရဲ့ဓမ္မခေါ်တယ်7ဖြူဘာလို့ခေါ်တယ်လဲသေမင်းရဲ့ဓမ္မခေါ်တယ်ဘုန်းကြီးတို့ရှေ့ရပညာရှင်များ7ဖြူဘာလို့ခေါ်ပါတယ်လဲသေမင်းဓမ္မကိုဘုန်းကြီးတို့ဒီတက္ကမကြီးတွေ7များဖြူလိုက်ရင်ဘာလို့တယ်လဲဆိတ်ဆုလိုက်တယ်သေမင်းဓမ္မကိုပါလှည့်လိုက်တာပေါ့ဟုတ်လားမဟုတ်လားသေမင်းဓမ္မမှသိရလားခေါင်းတကောင်းလုံး7ဖြူဖြူဖွေးလို့သေမင်းဓမ္မမှသိရလားသေမင်းဓမ္မဘာလှည့်လိုက်တယ် စိတ်ဆုပ်လိုက်တော့ငါလှသွားတယ်လို့သူမထင်ပေဘူးလားစပင်ဖြူတော့ငါမလှဘူးငါအိုရုပ်ပေါ်တယ်ဟောအိုရုပ်ပေါ်လာတဲ့စပင်ကိုဘာလို့လိုက်မလဲစိတ်ဆုပ်လိုက်တော့ဖိုက်သွားတယ်မဲသွားတယ်ဘသူကိုဘသူကလှက်လိုက်တာတော့ကိုကိုကို ပြန်လှက်တာပါပဲဘသူကလှက်ရတယ်လဲပြန်လှက်တာစပင်မဲသွားပြီသူထင်တယ်မဟုတ်လားငါပို့ပြီးတော့ပြူလာတယ်သူမထင်ပေဘူးလားအမှန်မှပြူလာသလား မပြူပါဘူးအိုတာပဲမဟုတ်ဘူးလားကိုကိုဒါဘာလို့ခေါ်တယ်လဲမောဟလို့ခေါ်တယ်ဘာခေါ်တယ်လဲမောဟဆိုတာမိုက်တဲ့တရားလိမ်မာတဲ့တရားကိုကိုကိုပြန်ပြန်ပြီးတော့လှက်ပတ်သွားတဲ့တရားပဲအဲ့ဒီမောဟကတန်တရားထဲမှာဘုန်းကြီးတို့ကဒါလှက်ပတ်ထားတာပါပဲသင်မအိုသေးဘူးသင်မအိုသေးဘူးစမင်ဖြူတယ်အမြင်မကောင်းဘူးဆစ်ဆွလိုက်ဘာဖြစ်လဲမောဟကခိုက်တာဘာလို့တယ်လဲဆစ်ဆွလိုက်ပြီကိုကိုကိုတခါတည်းဖိလိပ်ပြင်ဆင်ပြီးတော့စမင်တွေကြီးကလည်းနဲတော့ ပြုတ်ပြုတ်ကြကြဖြစ်နေတော့ငယ်ရုံးနဲ့မတူသမီးခဏခဏကြောက်ခဏခဏကြောက်တော့ဆပင်အတုတွေပြန်တန်းတားပဲဘူးလားဩမတားပဲဘူးလားအဲတကဘာတည်းမဖြစ်ဘူးအဲတော့အကြာကြာခါကြတော့တရားပေးကဆရာတော်ကတို့အပြစ်ပြောတယ်ပြတ်တတ်တယ်ပြစ်ပြောတာမဟုတ်ဘူးနော်တရားပေးတာဟုတ်တယ်မဟုတ်လားဆပင်တွေပါပြီးတော့နေပုဂ္ဂိုလ်တွေကဘာတားတယ်လဲဆပင်အတုတန်းဆပင်တွေးရှင်ခေါင်းအတုတွေရှိတယ်မဟုတ်ဘူးလားအဲဆိုင်မှာရောက်တယ်မဟုတ်ဘူးလားအဲစတုအတုတွေလေဒီအတုလေးတားတဲ့ခါကျဘာဖြစ်သွားတယ်လဲ အဲကြည်ကောင်းသွားတယ်လို့မထင်ရပေဘူးလားကမိုင်းတယ်မထင်ဘူးလားထင်တယ်မဟုတ်ဘူးလားအဲကြည်ကောင်းထင်တယ်လားစပင်းတူတားရဲဘာဖြစ်သွားတယ်လဲကြည်ကောင်းသွားတယ်လို့ဒီအမှန်မှန်ကတော့ဘာဖြစ်တယ်လဲခဏလေခဏလေးတော့သူဘာဖြစ်သွားတယ်လဲကြည်ကောင်းသွားတယ်လို့ဖြစ်သွားတယ်အမှန်မှန်ဘာဖြစ်တယ်တဖြည်းဖြည်းဘာဖြစ်သွားပြီလဲဩဖီးလေးဝတ်ဆင်ထားတဲ့ဟာတွေတဖြည်းဖြည်းချွေတွေထွက်ပြီးဖြစ်တာခါဘာဖြစ်သွားပြီလဲငကိုရုပ်အတိုင်းပြန်မပေါ်လာပဲဘူးလားပေါ်လာတယ်တဲ့ဒါရမို့ တတိတတိသံဝေကညာဖြစ်ဖို့မြတ်စွာဘုရားဟောကြားတော်မူတယ်ဒါကိုသတိပေးရတယ်မြတ်စွာဘုရားရှင်ကကိုယ်တက္ကရာမှာသတိပေးတဲ့ရှိကထိုင်တဲ့တက္ကရာကြီးတွေကဟောဒီလိုမဖြစ်ပေဘူးလားတက္ကရာကြီးတဲ့ဆမင်ဖြူလာတော့ဘာလို့တယ်လဲသူလည်းအမက်ဆိုးတာပါပဲဟုတ်တယ်မလားဆမင်ဆိုးတဲ့စိတ်ရလည်းပဲငငချဖြစ်မှာကောင်းရမလားဗမာပြည်ဖြည့်ဆိုရင်ကောင်းတယ်လားမကောင်းဘူးအိတ်တွင်းဖြစ်လဲလုံးလို့ရတာပါပဲအုံမဲတွေနဲ့မိသိခွက်တွေထောက်ပြီးတော့စီနဲ့ရင်နဲ့ရုပ်ဖြုံရှင်းတယ်ပဲမရပါဘူးလား ရတာပါပဲဟုတ်တယ်မလားခတခဏလေးမြတ်စွာဘုရားရှင်ကအဲ့ဒီမင်းစည်းယထာနဲ့ဥပမာပုံပြတယ်မင်းစည်းတဲ့ရှင်မင်းစည်းယထာတွေဘလောက်ပဲလှမ်းလာဘလောက်ပဲကောင်းကောင်းဘာဖြစ်သွားတယ်လဲဒီဖြည်းဖြည်းအုံမင်းရေရောသွားတာပါပဲဘလောက်ပဲတကူအာနာကြီးကြီးရှင်မင်းရဲ့ဘာဖြစ်သွားတယ်လဲအုံမင်းရေရောတနစ်ကြဘာဖြစ်သွားတယ်လဲတည်သွားတာပါပဲတဲ့ခန္ဓာ၅ပါးဆိုတာအသက်မဲ့အယောဝတ္ထုပဲဖြစ်ဖြစ်အသက်ရှိယောဝတ္ထုပဲဖြစ်ဖြစ်တနစ်ဘာဖြစ်သွားမှာလဲ အိုလာပြီမဟုတ်လားငငယ်တဲ့ယခုတူသေးရလားရှိရှိတို့ဟာလို့အသက်ဆက်ချနေအသက်20ရွယ်တော့ပြင်သွားလို့လာလို့စားလို့သားလို့ကောင်းတယ်မခုကောင်းသေးရလားမကောင်းဘူးအဖတ်စားလို့မကောင်းအရေးတော့ရဒီလိုဖြစ်လာတာမဟုတ်လားတရားတရားကဘာပြားနေတယ်လဲအိုပြီသတိထားလို့မပြောတော့လဲဘာဖြစ်တယ်လဲပြောတဲ့ကဲဆိုတရားကတရားယူတာရတယ်ဘလို့ပြိဿနားရတယ်မဟုတ်လားဒါရမို့ ပြုပြင်စရာရှိတာတွေကိုတော့ဖြစ်သွားလာတဲ့အခါမှာဘာလို့ရတယ်လဲပြုရပြင်ရပါတယ်ငကိုတိုင်းသွားလို့ကြီးကောင်းပါမလားကြီးမကောင်းရင်ဘာလို့ရတယ်လဲပြုပြင်သွားခုကြောက်ကိုလာတဲ့အခါနဲ့ဟိုအခမ်းအနားမင်္ဂလာခမ်းအနားဆိုတဲ့တူရလားဩကြောက်လာကယောဂီထင်မီလေးအင်ကြီးဖြေးလေးဝေါ်ပြီးသွားရင်ပြီးရောဟုတ်တယ်မလားဟိုအခမ်းအနားသွားရင်တို့သွားလို့ရသလားဩမြင်ပြုပြင်ရတယ်မလားအမြင်ပြုပြင်ရတယ်ဒါပြုပြင်ပြီပြုပြင်ရတယ်ပန်ဝင်ကညံမဖြစ်တယ် ရှိရမယ်။အော်ငါမကမကင်းလို့ငါပြုပြင်ရတယ်။အမှန်မှာတော့ပြင်ကအိုပြီ။သိဖို့ပဲကြံတော့တယ်။သံဃာညာယူဖို့ပါပဲ။ဘုရားပြေးသား။ဒီတရားမှန်မိတယ်မဟုတ်လား။မကားတွေကရှင်ပြင်ကြီးဘာဖြစ်သွားပြီလဲ။အဲဆင်ပင်တပင်ဖြူလေးပေါက်တာနဲ့အခါတည်းသူ့သားတော်ကိုထိနှက်အာပြီးတွတ်ထွက်တော်မူရှာတယ်။ငါအိုပြီ။ငါအိုပြီ။ငါသေခါနီးပြီ။ငါတရားကျင်မှာတော်မယ်ဆိုပြီးတော့ ပံဝေကညာဖြစ်ပြီးတော့သူသားတော်ကိုဘာလို့တယ်လဲထိနာစီတဲ့အကုန်အပ်အဲ့ဒီနေမှာပဲတောထွက်တော်မူတယ်တရားကျင့်တော်မူတယ်ဘုလို့ပြေးသားဒါကြောင့်ဘုက္ကလို့ပြေးဒါကဓမ္မတွေလည်းပဲတရားနဲ့ကင်းပြီးတော့မနေရဘူးအိမ်မှာနေနဲ့တရားရှိရမယ်ကြောင်လာနဲ့တရားရှိရမယ်တွတ်တွတ်တွတ်တွတ်စကားမပြောနဲ့အခြေရှိတဲ့ခိုင်လေးမှာဘာရှိရမလဲတရားကိုမှန်ပြီးတော့နေသတိပဋ္ဌာန်တရားမှန်နေကုသိုလ်ဖြစ်တယ်မဟုတ်လားတွတ်တွတ်တွတ်ပြောနေအကုသိုလ်ပါလာတတ်တယ်ဟုတ်လားမဟုတ်လား ခုစပင်လေးတပင်အဖြူပေါက်တာနဲ့ဖះလောင်းတော့မကားတရားရှိပြီဘာဖြစ်သွားပြီလဲတော့ထွက်ပြီတော့ထွက်ပြီဆေးဆိုးသေးသလားသူမဆိုးပါဘူးလူမိုက်တွေတာဆေးဆိုးတာပါဖုလိုပိဿဆေးဆိုးတာမိုက်လို့လားလေမာလို့လားကိုကကိုဆုံးဖြတ်ပေါ့ဟုတ်တယ်မဟုတ်လားဟောကိုဖះလောင်းတော့စပင်ဖြူတပင်တွေးတာနဲ့ဘာဖြစ်သွားပြီလဲတော့ထွက်ပြီခေါင်းလုံးလုံးစပင်ဖြူလို့တော့ထွက်ဖြစ်ရဲ့လားတော့ထွက်နိုင်ရဲ့လားအဖြူကိုဘာလို့ရပြန်လဲ အမက်နဲ့အစထိုးအစထွင်းရင်ဘာလို့ခေါ်မလဲလိမ်ပါသလားမလိမ်ပါဘူးလားအဲမိုက်တယ်ဆိုရှင် မကြိုက်ဘူးမကြိုက်ဘူးဘုရင်ပြထားတယ်မလားဖះဟောတဲ့တရားဘယ်သူဟောတဲ့တရားလဲဘုန်းကြီးကဖះကိုစားဟောပေးနေရတာနော်ဘုလို့ပြသားဘုန်းကြီးကဘသူကိုစားဟောတယ်လဲဖះကိုစားတော့ကြဆရာတော်ကတို့အပြစ်ပြောတယ်ပြောနေမယ်ကဲဆောင်းမိုးလေးဆိုအောင် ဆောင်မိုးလေးဆိုရအောင်တဲ့ဆောင်မိုးလေးဆိုအောင်ဆောင်မိုးလေးရှိတယ်မင်းစည်းယထာလွန်ဆန်းပြအိုသွားကြလေသည်မင်းစည်းယထာလွန်ဆန်းပြအိုသွားကြလေသည်မင်းစည်းယထာလွန်ဆန်းပြ အိုသွားကြလေသည်ခန္ဓာကိုယ်လဲထုတ်တူပဲမလွဲအိုရမည်ခန္ဓာကိုယ်လဲထုတ်တူပဲမလွဲအိုရမည်ခန္ဓာကိုယ်လဲထုတ်တူပဲမလွဲအိုရမည် သူတော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီသူတော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီသူတော်ကောင်းမြတ်မြတ်တရားအိုသွားမရှိပြီကိုတရားနာတဲ့ပိဿမှာခုဒါနသီလဘောနာသူတော်ကောင်းတွေသူတော်ကောင်းတရားတွေခုမရရဘူးလား အဲ့ဒီတရားတွေအိုရလားအိုဘူးဘာဖြစ်လို့လဲအိုခြင်းသဘောမရှိဘူးသူတော်ကောင်းတရားဆိုတာနော်နာခြင်းသဘောမရှိဘူးအိုခြင်းနာခြင်းသဘောမရှိတဲ့သူတော်ကောင်းတရားသိခြင်းသဘောကရှိပါမလားဆိုတော့လည်းပဲအိုခြင်းနာခြင်းသိခြင်းသဘောရှိတဲ့ဟောဒီခန္ဓာကိုယ်နဲ့ဒီတရားကိုဘာလို့ရလဲရင်းနှီးရတယ်ရှာဖို့ရတယ်ဘုလိုပြီးသားမှားရတယ်မလားဒါကြောင့်မို့ဒါနသီလဘောနာကုသိုလ်တရားဆိုတာဟာမအိုမီမနာမီမသိမီသာဘာလို့ရလဲစုဆောင်းရတယ် သေသွားရင်ဆုဆုံးလို့ရပါဦးမလားလူသိန်းနာမှာဒီကုသိုလ်ထားပြပါလို့သွားပြောလို့ထားပြုနိုင်ပါဦးမလားအားကြောင့်မို့နေ့စဉ်နေ့တိုင်းကိုယ်အိမ်မှာဖျားပန်းတင်ထားတဲ့ဖျားပန်းနေရတဲ့တပြေးပြေးကျုံနှွမ်းပြီးတော့လာတာကိုသာဝေကယူလို့မရဘူးလားအဲ့ဒါကိုဗဟိတဥပါနိတယပစ္စည်းလို့ခေါ်တဲ့အပြင်လောကမှာရှိတဲ့ယုတ်ဒရတွေညှို့နှွမ်းပစ္စည်းသွားတာကိုကြံ့ပြီးတော့ရှေ့သူတော်ကောင်းတွေကလည်းပဲဒီလိုပဲအိုးငါခန္ဓာကိုယ်လည်းပဲဒီလိုပဲအိုရမှာပစ္စည်းရမှာပဲလို့ သံဝေကညာယူပြီးတော့ခန္ဓာကိုယ်ထိုက်သွင်းလိုက်ရင်တရားဖြစ်သွားသည်တရားဖြစ်သွားရင်တရားသံဝေကညာပိုလာပြီးတော့ဘဝလုံးမြတ်ကြီးတရားကိုရှာမိတဲ့အချင်းနဲ့ပို့ပြီးတော့များလာတယ်ဘုရားပြိဿဒါဒီနေ့အလှရှင် အာယုံစွန်အလှရှင်နေစွန်အလှရှင် ဖြောကြီးစွန်အလှရှင်ဒီဒီနေ့ကိုယ်နိုင်တယ်လောက်လှူဒန်းကြတဲ့အလှရှင်အားလုံးတွေကဒီနေ့ဘာဖြစ်ရမလဲသေရမယ်ဘာဖြစ်သွားမလဲ သို့တော်လည်းပဲဘယ်တရားတွေကိုမှပါသွားမလဲဘယ်တရားတွေပါသွားမလဲဒါနာကုသိုလ်တွေပါသွားမယ်သီလကုသိုလ်တွေပါသွားမယ်ဘာဝနာကုသိုလ်တွေပါသွားမယ်သူစိတ်တံလွန်လှပတင့်တယ်ဆန့်ကျယ်ကုန်သောအရာဇရထမင်းစီယထာတို့သည်ဝေစင်စေဇီရန်တေတရွရွတရွရွနှင့်ဆွေမိဆွေမိယို၍ဥမင်းကြလေကုန်၏အထောက်ထုံမတပါး သရီရံပိငါတို့ရဲ့ခန္ဓာ၅ပါးယုံနာတရားကုတိလိဇာရံတရွေ့၍ဆွေမြေယို၍အုံမိချင်းသို့ဥပတိကာယလေးကုန်၏တတိစဓမ္မောဒါနသီလဘောနာစတဲ့သူတော်ကောင်းတရားတိကဇာရံဆွေမြေယို၍အုံမိချင်းသို့နာဥပတိဘယ်တော့မှမရရပြီ တန်တော်သူတော်ကောင်းသည်တပ္ပိသူတော်ကောင်းတို့နှင့်ဟဝေစင်စေဘဝေဒီယတိဆွေးမြေ့တိုင်ပင်ကြလေကုန်ဣတိဤသို့ဘဂဝါသုလုံကထောတာရှင်တော်များဖရာသည်ဒေဝေတိကရုဏာရွှေသာပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတတိကဲရည်စချအောင်အရှင်ဖရာ တပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကြီးဤအရှိတီထက်ခိုင်မြဲပါစေခြင်းအကျုံးဟာ၎င်းတန္တရာဝုဆင်ရမှလွတ်မြောက်၍မိညာဖုန်ညာဖြင့်နိဗ္ဗာန်ကိုလိမ်မြန်စွာမျက်မှောက်ပြုပါရခြင်း အကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုပ်သီလတော်မြတ်ကို အပိုင်အခြားအဖြစ်ခံယူဆောင်ကြည်ကြပြီလျင်ယနေ့နံနဲ့အာယုန်တ၌ဥလှဝေဒေါ်ဆန်းဆန်းထီမိသားစုတို့ကအာယုန်စွန်းကို၎င်းယနေ့နံနဲ့မွတ်မတဲ့မီဒေါ်ပုံနှင့်မိသားစုတို့ကနှိတ်စွန်းကို၎င်း ညနေဖြော်ရီကိုမဝမဝါဝါလွင်ကတရာကြည်ဖြူပိလူပါကုန်ဤအရှင်ဘုရားသုမတပါမျက်မှောက်၌ရှိသောလူဒန်းဘွယ်ရာပစ္စည်းများကိုလည်းရည်မှန်ထသည့်အတိုင်းတရာကြည်ဖြူပိလူပါကုန်ဤသောမတပါ ဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအသတိလိုရာယာပစ္စည်းလေးပါးကိုကပိယကာရကထံအာနှံ၍တရားကိုပူဇော်သောအဖြစ်လူတန်းပါကုန်၏အရှင်ဘုရားဤသို့တပည့်တော်တို့သည် ယနေ့အဖုံး၌လူရန်ရာသောဒါနကုသိုလ်သောက်တရားသောသီလကုသိုလ်ပွားများရာသောဘာဝနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စာ၍ ဝိုင်ဝန်းကူညီကြရသောဝေယဝိဆကုသိုလ်ဤကောင်းမှုအပေါင်းသည်အာသဝတ္တရား၄ပါးတို့ဤကိုရာကုံကြောင့်ဖြစ်သောမိညာဘုံညာနိဗ္ဗာန်ကိုလင်းမြန်စွာရွတ်ဆောင်နိုင်ပါစေတည်းဤကောင်းမှု ကုသိုလ်ဝေစုကိုဤဘဝရှိဘဝတောစခသမြသောယေစုကြည်မာမိဘဘိုးဘွားဆရာသမားအဆွေအမျိုးတို့အားအမြအမြဒီဝေပါကုန်၏ကျွန်ုပ်တို့ဤကိုယ်ဆောင်နဲ့အိမ်ဆောင်နဲ့မျိုးဆောင်နဲ့ နေဆောင်နဲ့သာသနာတော်ဆောင်နဲ့ဤခတ်ကိုမြန်ရိပ်သာဆောင်နဲ့လောကကိုစောက်ရှောက်သောနဲ့တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်အပေါင်းတို့အားအမြအမြပြေဝေပါကုန်၏အထုအဖြစ် ဤကြောင့်တိုင်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားအမြားပေးဝေပါကုန်၏အမြားပေးဝေပါကုန်၏အမြားပေးဝေပါကုန်၏အလုံးသောတတ္တဝါပေါင်းတို့သည်အမြားရကြ၍ ကိုယ်စိတ်နှပြချမ်းသာကြပါစေအာလုံးကြကြသည်မြအမြအမြအမြယူတော်မူကြပါကုန်လော